သဝသာသနာပြုတရား၅ပုဒ်ထဲကယခုနောက်ဆုံးဖြစ်တဲ့ချမ်းသာရေးတရားတော်ကိုဟောရမယ်လူတွေဟာလူတိုင်းလူတိုင်းချမ်းသာခြင်းရတယ်ဘယ်လိုအားထုတ်ပြီးဘယ်လိုနေရင်ချမ်းသာတယ်ဆိုတာလူတိုင်းလူတိုင်းသိနာလီထားကြဖို့လိုပါတယ်ဒါကြောင့်မြတ်စွာဘုရားကတ attva တွေကိုသနာတော်မူလို့ ချမ်းသာရေးတရားကိုဟောကြားတော်မူခဲ့ပါတယ်။အဲ့ဒီချမ်းသာရေးကလည်းမျက်မှောက်ချမ်းသာရေး၊နောင်ခါချမ်းသာရေးလို့နှမျိုးရှိပါတယ်။အဲ့ဒီနှမျိုးတွေကမျက်မှောက်ချမ်းသာရေးကို၁ဥဋ္ဌာဏသံ္မရာ၂အာရခသံ္မရာ၃ကလျာဏမိတ်တတာ၄သမဇိဝိတာဆိုတဲ့သံ္မရာ၄ပါးဖြင့်ဟောပြထားပါတယ်။အဲ့ဒီ၄ပါးတဲ့ကဥဋ္ဌာဏသံ္မရာဆိုတာ စီးပွားရေးအလုပ်ကို လုပ်ကြရ၌မပြင်းမရည်တင်းတင်းရင်းရင်းအားထုတ်လုပ်ကြမှုပါပဲစိုက်ပျိုးရေးအလုပ်ဖြစ်စေရောင်းဝယ်ရေးအလုပ်ဖြစ်စေမင်းမူရန်အလုပ်ဖြစ်စေ အခြားလာကစားအလုပ်ဖြစ်စေအခြားပညာရေးအလုပ်ဖြစ်စေကောင်းကောင်းလည်းကျွမ်းကျင်ရမယ်အချိန်ပြည့်တက်တက်ကြွကြလဲလုပ်ကြရမယ်အဲဒီလိုလုပ်ကြနေရင်မိမိနဲ့ထိုက်တန်တဲ့ စီဝဥစ္စာကိုအပြည့်စုံရနေမှာပဲဒါကတော့အလွန်ထင်ရှားပါတယ်အာရကသံဗရာဆိုတာကတော့မိမိရထားတဲ့စီဝဥစ္စာတွေမပြောင်းမပြေရအောင်ထိမ့်သိမ်းစောင့်ရှောက်မှုနဲ့ပြည့်စုံတာကိုဆိုတာပါပဲဒါကလည်းထင်ရှားပါတယ်ကလျာဏမိတ်တတာဆိုတာကတော့စီဝရေးနဲ့စပြီးအကူအညီပေးနိုင်တဲ့မိတ်ဆွေကောင်းနဲ့ပြည်စုံတာကို ဆိုတာပါပဲအဲဒီလို မိတ်ဆွေကောင်းများနဲ့ပြည့်စုံအောင်ပေါင်းစည်းဆက်ဆံရေးမှာမေတ္တာရှိသွားပြီးဆက်ဆံမှုအရေးကြီးပါတယ်။မြတ်စွာဘုရားအလိုတော်ကတော့အဲ့ဒီမိတ်ဆွေကောင်းမှလည်းတရားသီလစာကပညာနဲ့ပြည့်စုံတဲ့မိတ်ဆွေကောင်းဖြစ်စေလိုပါတယ်။ဘာကြောင့်လဲဆိုတော့မိတ်ဆွေဖြစ်သူကတရားတရားမရှိရင် မိမိမှာလည်းတရားတရားပြည့်သွားနိုင်တယ်။မိတ်ဆွေဖြစ်သူကသီလမရှိရင်မိမိမှာလည်း မိလာပြည့်သွားနိုင်တယ်မိစေဖြစ်သူကဘေကမှုကိုမပြုလို့ရင်တရားဘက်ကအတိလိမ္မာလည်းမရှိရင်မိမိမှာလည်းဒါနကုသိုလ်နဲ့အတိလိမ္မာပညာကင်းမဲ့သွားနိုင်တယ်ဒါကြောင့်ပါပဲသမဇိတာဆိုတာကတော့မိမိမှာရတဲ့ဝင်ငွေနဲ့ညီမျှအောင်သုံးခြင်းပါပဲဝင်ငွေနဲ့မပူစေပဲလျှော့ပြီးသုံးစေဖို့ပါပဲ တတ်နိုင်ရင်ဝင်ငွေကြီး၄ပုံတစ်ပုံလောက်ချွင်းချံပြီးသုံးဖို့ပါပဲဒီလိုအဝင်နဲ့အထွက်သိမြအောင်ပြုကျင့်ခြင်းကြောင့်ဒီဘဝချမ်းသာတဲ့လူတွေဟာအထင်ရှားများစွာရှိနေပါတယ်အခြားသံဃာများကြောင့်ဒီဘဝချမ်းသာနေကြတာလည်းထင်ရှားပါတယ်ဒါကြောင့်သာဝနေရေးပြည်လီပြီးချမ်းသာကြရန်အဲ့ဒီသံဃာ၄ပါးနဲ့ပြည့်စုံတဲ့ပြည့်စုံအောင် အာထုတ်သွားကြဖို့ပါပဲယခုမျက်မှောက်မှာပြည့်စုံတဲ့အပြင်နောင်သားစရာတစ်လျှောက်လုံးမှာပြည့်စုံချမ်းသာသွားဖို့ရာကပိုပြီးအရေးကြီးပါတယ်ဒါကြောင့်နောင်သားစရာတစ်လျှောက်လုံးချမ်းသာရအတွက်လည်းမြတ်စွာဘုရားကသံဃာ၄ပါးကိုဟောကြားညွှန်ပြထားပါတယ်အဲ့ဒါတွေကတော့ဘယ်လိုဟာတွေလဲဆိုရင်တစ်သာရသမ္မာရာနှစ်သီလသမ္မာရာသုံးသာဂသမ္မာရာ လေးပညာသံဃာဆိုတဲ့အဲ့ဒီ၄ပါးပါပဲအဲ့ဒီသံဃာ၄ပါးတည်းကတစ်သာရသံဃာဆိုတာယုံသိတာကိုယုံကြည်တဲ့တရားတရားနဲ့ပြည့်စုံတာပါပဲယုံကြည်သိတာကဘယ်လိုဟာလဲဆိုရင်ဘုရားစစ်ဘုရားမှန်တရားစစ်တရားမှန်သံဃာစစ်သံဃာမှန်နဲ့ကံကံဤအကျိုးတွေပါပဲဘုရားစစ်ဘုရားမှန်ဆိုတာ အရဟံစရှိသောဂုဏ်တော်၉ပါးနဲ့ပြည့်စုံတဲ့ဘုရားပဲအဲဒီဂုဏ်တော်၉ပါးတွေကအရဟံဂုဏ်ဆိုတာလောဘဒေါသစသောကိလေသာဟုသည်များမှကင်းဝေးစင်ကြယ်တာပဲသမ္မာသမုဒ္ဒဂုဏ်ဆိုတာသစ္စာ၄ပါးကိုကိုယ်ပိုင်ညာဖြင့်မှန်စွာသိတာပါပဲဘုရားဂုဏ်ဆိုတာတရားလုံးစုံအကုန်သိပြီးတော့ သစ္စာလေးပါးကိုတတ္တဝါတွေလည်းသိအောင်ဟောပြတော်မူရဲ့ဂုဏ်ပါပဲဒီဂုဏ်သုံးပါးနဲ့ပြည့်စုံရင်အခြားဂုဏ်တော်6ပါးနဲ့လည်းပြည့်စုံတာပါပဲအဲဒီဂုဏ်တော်များနဲ့ပြည့်စုံတဲ့ဘုရားစစ်ကိုယုံကြည်မှသရတရားစစ်ဖြစ်တယ်အဲဒီသရာစစ်နဲ့ပြည့်စုံတာဟာသတ္တသမ္မာပါပဲတရားစစ်ဆိုတာကအရိယာမဲ၄ပါးအရိယာဖို့၄ပါးနဲ့ နိဗ္ဗာန်ဆိုတဲ့လောကုတ္တရာ၉ပါးရဲ့အဲ့ဒီတရားစစ်၉ပါးသိအောင်ဟောကြားတဲ့ဒေသနာတရားရဲ့ဒီ၁၀ပါးတရားစစ်ပါပဲ။မင်္ဂလာစစ်ဆိုတာကလောဘဒေါသကိလေသာတွေကင်းငြိမ်းအောင်သီလသမာဓိပညာကျင့်ကိုကောင်းစွာကျင့်နေတဲ့ဘုရားတပည့်အပေါင်းပါပဲအဲ့ဒီတရားစစ်သံဃာစစ်ကိုယုံကြည်တာလဲသရတရားအစစ်ပါပဲ အဲ့ဒီယုံကြည်မှုနဲ့ပြည့်စုံတာလဲသရတံ္ဍရာပါပဲမကောင်းမှုကံကမကောင်းကျိုးပေးရတယ်ကောင်းမှုကံကကောင်းကျိုးပေးရတယ်လို့ကံနဲ့ကံကျိုးကိုယုံကြည်တာလဲသရစစ်ပဲအဲ့ဒီသရစစ်နဲ့ပြည့်စုံတာလဲသရတံ္ဍရာပဲဒီကံနဲ့ကံရဲ့ကျိုးကိုယုံကြည်တဲ့သတ္တအစစ်ပြည့်စုံဖို့ကလည်းအလွန်အရေးကြီးပါတယ် ကာနဲ့ကံအကျိုးကိုမယုံကြည်ပဲဇုံတယောက်ကကတင်ပေးတဲ့ဘုံတကိုရှင်ကဘုံတကိုဖြင့်ကောင်းကျိုးဆိုးကျိုးကိုဖြစ်စေတဲ့စသည်ဖြင့်အလွဲကိုယုံကြည်နေရင်မကောင်းမှုတွေကိုလည်းပြုလုပ်တယ်ကောင်းမှုကုသိုလ်ကိုလည်းမပြုလုပ်ဘူးအဲဒီတော့အဲ့ဒီပုဂ္ဂိုလ်မှာကုသိုလ်ကံမရှိလို့ကောင်းကျိုးချမ်းသာကိုမရပဲအကုသိုလ်ကအကျိုးဖြစ်တဲ့ဆင်းရဲတွေကိုသာ ခံစားနေရတတ်ပါတယ်။ဘာလို့လဲဆိုရင်တင့်တော်တဲ့အစာမစားပဲမတင့်တော်တဲ့အစာကိုသာစားနေတဲ့သူမှာယောဂဇိုးတွေကိုခံစားနေရသလိုပါပဲ။အဲဒီကံကအကျိုးပေးပုံနဲ့စပ်ပြီးတကယ်ဖြစ်ခဲ့တဲ့အကြောင်းအရာတစ်ခုကို ထုတ်ဆောင်ပြောပြပါအောင်မယ်။ဘုရားလက်ထက်တော်ကာလကသာဝတိမြို့မှာတော်ရီယာဆိုတဲ့မင်းဆရာ ပုံနာတထေကြီးတယောက်ရှိခဲ့တယ် 89ခုလေးကျွဲဝချမ်းသာပါတဲ့အဲ့ဒီဘုံသားကြီးကသူကိုယ်တိုင်လဲဒါနကုသိုလ်မပြုဘူးပေးလူရင်ပစ္စည်းဥစ္စာဆုံးရှုံးပစ္စည်းတယ်ဒါကြောင့်မပေးလူရဘူးလို့သူနဲ့ဆက်တဲ့သူတွေကိုလည်းဟောပြောနေပါတဲ့အဲ့ဒီဘုံသားကြီးသေသွားတဲ့အခါသူပစ္စည်းဥစ္စာတွေကိုဒါရဆဲလာပြီးတော့သေသွားသောကြောင့် အဲ့ဒီအိမ်မှာပဲခွေးဖြစ်ရရှာပါတဲ့တနေ့တော့ခါမြတ်စွာဘုရားကအဲ့ဒီတောရိယဘုံသားကြီးရဲ့သားဖြစ်တဲ့သူ့ဘလူလင်အားတရားမှဟောပြောချီးမြှောက်ရန်အတွက်သွမ်းငံကြွရင်အဲ့ဒီအိမ်ကိုဝင်သွားတယ်တောရိယမှာဖြစ်လာတဲ့အဲ့ဒီခွေးကဘုရားစီကို ဟောင်ပြီးပြေးလာတယ်အဲ့ဒီကမြတ်စွာဘုရားဟေးတောရိယသင်ဟာအရင်ဘဝက ငါ့ကိုမယုံမသေးပြောဆိုခဲ့လို့ခွေးပြင်းနေရတယ်အခုငါ့ကိုဟောင်တော့ကြောင့်သင်ဟာအဝိဇ္ဇငရဲလို့ကြားရင်ပဲလို့မင်ကြားတော်မူပါတယ်ခွေးကအဲ့ဒါကိုကြားတော့ဉာဏ်ကောရမကငါ့ကိုသိနေတာပဲလို့ဆင်ញင်ပြီးတော့အစဉ်လုံးမသာတာနဲ့မိဘတွေကပြာထဲမှာသွားပြီးအိတ်နေပါတဲ့

ပြောကြပါတယ်အဲဒီတော့သူဘလူလင်ကငါ့အဖေဟာဗြဟ္မဏဘာသာရေးအရာသိပြီးရင်ဗြဟ္မာဖြစ်တာပဲယံကောရမကခွေးကိုတောရိယာလို့ပြောဆိုတာငါ့အဖေကိုခွေးဖြစ်တယ်လို့ဆိုလိုတာပဲအဲဒီရှင်ကောရမနှုတ်တရားကိုပြောနေတာပဲလို့ဆင်ញင်ပြီးတော့ စိတ်ဆိုးလျက်မြတ်စွာဘုရားကိုမူတာဝါဒဖြင့်နှိတ်ခွက်ရန်ဘုရားထံသို့လာတယ်အဲမြတ်စွာဘုရားကပြောဆိုခဲ့ပုံစသည်တွေကိုလည်းမေးတယ်မြတ်စွာဘုရားကမိမိပြောဆိုခဲ့တဲ့အတိုင်းပဲပြန်ကြပြီးတော့အမှန်တိုင်းသိစေရန်သူဘလူလင်သင်ဖေကမပြောခဲ့ပဲ လိုနေတဲ့ပစ္စည်းတွေရှိတယ်မဟုတ်လားလို့မေးတော်မူပါတယ်တသိန်းနံပစ္စည်း၃မျိုးနဲ့ငွေတသိန်းပေါင်း၄သိန်းလိုနေကြောင်းသုဘလူလင်ကလျှောက်တယ်အဲ့ဒါမြတ်စွာဘုရားကဟေ့မင်းအိမ်ကဟိုခွေးကိုကောင်းကောင်းကျွေးပြီးတော့အိပ်ပျော်ကနီးမှသူ့ကိုမေးကြည့်ပါအဲ့ဒီပစ္စည်းအလုံးကိုပြောပြပါလိမ့်မယ်တဲ့ မြတ်စွာဘုရားမင်ကြားလိုက်ပါတယ်သူပလူလင်ကရဟန်းဂေါရမပြောလိုက်တဲ့အတိုင်းဟုတ်ရင်လည်းပစ္စည်းတွေကိုရမှာပဲမဟုတ်ရင်လည်းသူ့ကိုမှုသာဝါဒဖြင့်ဆွဆွဲရမှာပဲလို့စဉ်းစားကြံစီပြီးတော့ခွေးကိုကောင်းကောင်းကျွေးတယ်ကျွေးပြီးတော့အိပ်ပျော်ကန်ဤမှာမေးကြည့်တယ်အဲ့ဒီခါခွေးကပစ္စည်းတွေမြုပ်နှံထားတဲ့နေရာကိုလိုက်ပြတယ်သူ့ဘာလို့လဲကပစ္စည်းတွေရတဲ့အခါ ရှင်ဂေါရမဟာဘဝဖြင့်ဖုံးလွှမ်းကာကွယ်ထားတဲ့အလွန်သိမ်မွေ့တဲ့အကြောင်းအရာကိုသိပါပေတယ်။တရားအလုံးစုံအကုန်သိတော်မူတဲ့ဘုရားစစ်ပဲလို့ယုံကြည်တဲ့တရားတရားနဲ့ပြည့်စုံတဲ့အတွက်နောက်တစ်ချိန်မှာမြတ်စွာဘုရားနာလာရောက်ပြီးအသိခက်တဲ့ယတနာ14ခုကို မေးလျောက်တယ်။မေးလျောက်ပုံတို့ချုပ်ကတော့ ချို့လူတွေကအသက်တော်ကြတယ်တချို့ကအသက်ရှည်ကြတယ်ဘာကြောင့်ပါလဲတချို့ကအနာများတယ်တချို့ကကြမ်းမာတယ်ဘာကြောင့်ပါလဲတချို့ကရုပ်ဆိုးတယ်တချို့ကဆင်းလာတယ်ဘာကြောင့်ပါလဲတချို့ကအချွေရမဲ့တယ်တချို့ကအချွေရများတယ်ဘာကြောင့်ပါလဲတချို့ကဥစ္စာမရှိဘဲမွဲတယ်တချို့ကပေါများနေတယ်ဘာကြောင့်ပါလဲတချို့ကအမျိုးညံ့တယ် ချို့ကအမျိုးမြတ်တယ်ဘာကြောင့်ပါလဲတချို့ကပညာမဲ့တယ်တချို့ကပညာရှိတယ်လူလူချင်းတူးနေပါလေဘာကြောင့်ဒီလိုအယုံမြကွဲပြားနေကြပါသလဲလို့မေးလျောက်ပါတယ်အဲ့ဒါကိုမြတ်စွာဘုရားကကာမတကာမနဝတ္တာကာမရာယရာကာမယောနိကာမဗန္ဓုကာမပတိတရဏကာမံတတေဝိပစ္စတိ ယရိတံဟိနာပဏိဒတာယသူပါလူလင်ရေတတ္တဝါတွေမှာကိုယ်တိုင်ပြုထားတဲ့အမှုကံသာလင်ကိုယ်ပိုင်ဥစ္စာအစီရှိကြတယ်ကုသိုလ်ကံရှိရင်ကောင်းကျိုးရတယ်အတုကံအကုသိုလ်ကံရှိရင်မကောင်းကျိုးရတယ်လို့ဆိုလိုတာပါပဲကံသာလင်အမွေရှိကြတယ်ကံသာလင်ချမ်းသာကြောင်းဆင်းရဲကြောင်းရှိကြတယ်ကံသာလင်ဆွေမျိုးရှိကြတယ် ကံသာလင်အာကိုရာရှိကြတယ်ကိုယ်တိုင်ပြုထားတဲ့အမှုကံကတ attva တွေကိုအယုတ်အညံ့ဖြစ်အောင်အမြင့်အမြတ်ဖြစ်အောင်ခွဲခြားထားတယ်လို့ဟောတာပါပဲဒါကံကအကျိုးပေးပုံကိုအတူကျုပ်ဟောပြချက်ပါပဲအဲ့ဒီအတူကျုပ်ကိုနားမလည်သေးလို့အကျေဖွင့်ပြဟောကြရန်သူ့ဘာလူလင်က ထမ်းမှန်ပြီးတောင်းမှန်တယ်အဲဒီကမြတ်စွာဘုရားကအကျယ်ချဲ့ပြီးဟောကြားတော်မူပါတယ်အခုဒီမှာတော့အဲ့ဒီအကျယ်ကိုအကျဉ်းချုပ်ပြီးဟောရမှာပဲအမှတ်1နှစ်အသက်တူခြင်းအသက်ရှည်ခြင်းအကြောင်းမိမဖြစ်စေယောက်ျားဖြစ်စေတ attva ကိုသတ်ရင်တတ်တဲ့သူဟာဒေဒီချားမဲ့၌တမှုကံကြောင့် အဘယ်ဘုံငရဲသို့ကြောက်တတ်တယ်လူဖြစ်ရင်လည်းအသက်တိုရတဲ့တမ္မူမှာကျင်ဆောင်ရင်တော့အဲ့ဒီကျင်ဆောင်တဲ့သူမှာသေသည်ချမ်းမဲ့၌နတ်ဘုံ၌ဖြစ်တတ်တဲ့လူဖြစ်ရင်လည်းအသက်ရှိတတ်တယ်အမှတ်3လေးအနာများခြင်းကျမ်းမာခြင်းအကြောင်းသူတော်ကိုညှင်းစေရင်အပယ်ကြတတ်တယ် လူဖြစ်ရင်လည်းအနာများတတ်တယ်တဏှာပြီးမငင်းစေပဲနေရင်တော့အဲ့ဒီမငင်းစေတဲ့ပုဂ္ဂိုလ်မှာနတ်ဖြစ်တတ်တယ်လူဖြစ်ရင်လည်းအနာကင်းလျက်ကျမ်းမာတတ်တယ်မှ96ရုပ်ဆိုးခြင်းလှပါခြင်းကြောင့်မြေတော်ကကြီးလွန်းရင်အပယ်ကြတတ်တယ်လူဖြစ်ရင်လည်းရုပ်ဆိုးတတ်တယ်မျက်မထွက်ပဲသီးခံနေရင်တော့ အဲ့ဒီပုဂ္ဂိုလ်ဟာနတ်ဖြစ်တတ်တယ်လူဖြစ်ရင်လည်းအယုတ်စင်းလှပတင်နေတတ်တယ်အမှတ်ခွန်စစ်ချွေရနီးခြင်းချွေရများခြင်းအကြောင်းသူတို့ကကြီးပွားချမ်းသာတာကို မနာလိုရင်ပယ်ကြတတ်တယ်လူဖြစ်ရင်လည်းအချွေရမဲ့တတ်တယ်မနာလိုခြင်းမရှိပဲသူတို့ကချမ်းသာကြီးပွားတာကို ဝမ်းမြောက်သဘောတူရင်တော့အဲ့ဒီပုဂ္ဂိုလ်ဟာနတ်ဖြစ်တတ်တယ်လူဖြစ်ရင်လည်းအချွေရန်များတတ်တယ်မကို30ဥစ္စာမွေးခြင်းပေါ်များခြင်းအကြောင်းကိုယ်တိုင်ကမပေးမလူတဲ့ပြင်သူတော်ဘာပေးလူတာကိုတားမြစ်ရင်အပယ်ကြတတ်တယ်လူဖြစ်ရင်လည်းဥစ္စာမရှိဘဲမွဲတတ်တယ် လက်ကန်လူတန်းရင်တော့အဲ့ဒီလူတန်းတဲ့သူဟာသေပြီးချမ်းမဲ့နိုင်နတ်ဖြစ်တတ်တယ်လူဖြစ်ရင်လည်းပစ္စည်းဥစ္စာလွန်စွာပေါများတတ်တယ်အမှတ်7 7အမျိုးရုပ်အမျိုးမြတ်ခြင်းကြောင့်ယူစေတိုက်သူကို မာနကြီး၍မယူသေးရင်ပယ်ကြတတ်တယ်လူဖြစ်ရင်လည်းယုံညံသောမျိုး၌ဖြစ်တတ်တယ်ယူစေတိုက်သူကိုယူသေးရှိခိုးရင်တော့အဲ့ဒီအယူသေးပေးတဲ့ပုဂ္ဂိုလ်မှာ သေပြီးချားမဲ့နဲ့နတ်ဖြစ်တတ်တယ်လူဖြစ်ရင်လည်းအမျိုးမြတ်၌ဖြစ်တတ်တယ်အမှတ်33 34ပညာမဲ့ခြင်းပညာကြီးခြင်းရဲ့အကြောင်းကုသိုလ်အကုသိုလ်ဆိုင်ရာမသိတာကို မမေးပဲနေရင်မသိမတော်တာကိုပြုမိသောအကုသိုလ်ကံကြောင့်အပယ်ကြရတယ်လူဖြစ်ရင်လည်းမသိတတ်သောပညာမဲ့သူဖြစ်တတ်တယ် ကုသိုလ်ကဘယ်လိုဟာလဲအကုသိုလ်ကဘယ်လိုဟာလဲဘယ်မှုကအပြစ်ရှိသလဲဘယ်မှုကပြစ်ကင်းသလဲဘယ်လိုဟာမိဝဲသလဲဘယ်လိုဟာမမိဝဲပဲကျင်ဆောင်ရသလဲဘယ်လိုမှုပြုရင်တရှိသောအကျိုးမဲ့လျက်ဆင်းရဲရန်ဖြစ်သလဲဘယ်လိုမှုပြုရင်ရရှိသောအကျိုးများလျက်ချမ်းသာရန်ဖြစ်သလဲလို့မေးမြန်းရင်တော့အဲ့ဒီမေးမြန်းတဲ့ပုဂ္ဂိုလ်မှာ

ဆင်းရဲကင်းကျင်တာပဲချမ်းသာကျင်တာပဲဒါကြောင့်သူတော်ဘာကိုလည်းချမ်းသာပါစေလို့မေတ္တာပို့တာဟာအင်တန်သင့်လျော်တဲ့အမှုပါပဲဘယ်သူကမှကဲ့ရဲ့ွယ်ပြစ်တင်ွယ်မရှိပါဘူးမေတ္တာပွားစေပုံကတော့လူနာတိရစ္ဆာန်စသည်ဒုတိယကိုဖြစ်စေအများကိုဖြစ်စေအောင်ပြုပြီးတော့ချမ်းသာပါစေလို့ပွားစီရတယ် ရှင်းမြင်မောင်း၌တွေ့မြင်ရတဲ့တူတယောက်ကိုဖြစ်စေများကိုဖြစ်စေအောင်ပြုပြီးတော့ချမ်းသာပါစေချမ်းသာကြပါစေလို့စိတ်သက်သက်ဖြင့်လည်းမေတ္တာကိုပွားစီရတယ်အဲလိုတွေ့မြင်ရတဲ့သူတွေကိုတတ်နိုင်ရင်မေတ္တာဖြင့်ပြောဆိုပြီးတော့လည်းကူညီရတယ်ဆောင်ရွက်เสียရှိရင်ကိုဖြင့်လည်းတတ်နိုင်ကြဆောင်ရွက်ပေးရတယ်ကိုနှုတ်ဖြင့်မကူညီနိုင်တောင်မှမတော်မသင့်တာကိုတော့ မပြောရမပြုရဘူးဒါဟာကိုနှုတ်တို့ဖြင့်မေတ္တာကိုပွားစေတာပါပဲမမြင်ရမတွေ့ရတော့လဲစိတ်ဖြင့်အာရုံပြုပြီးလူနာတိစ္ဆာစာသောတ attva ဟူသည်များကိုချမ်းသာပါစေချမ်းသာရပါစေလို့စိတ်သက်သက်ဖြင့်မေတ္တာကိုပွားစေရတယ်9မိနစ်10မိနစ်ဖြစ်စေနာရီဝက်တနာရီဖြစ်စေထိုးတဲ့အလွန်ဖြစ်စေတတ်နိုင်ရင်မေတ္တာကိုပွားစေရတယ် အကြောင်းညွှန်ရင်တဏှာကြီးလောက်အတွင်းမှာလဲဇံကိုရနိုင်တယ်အဲ့ဒီဇံကုသိုလ်ကရောက်ဇမလောကရောက်ပြီးကဘာနဲ့ခြီးပြီးအသက်ရှည်လျက်ချမ်းသာသွားနိုင်ပါလေဒါပေမဲ့မြတ်စွာဘုရားကတော့အဲ့ဒီဇမချမ်းသာလောက်နဲ့တော့အာရမနေစေခြင်းမူတစ်ချိန်ကဒနင်္ဇာနီဆိုတဲ့ဘုံသားကြီးဟာ သေလူနိဗ္ဗာန်ယောဂဝေဒနာကိုခံစားနေရတဲ့အတွက်ဇနာတိပုတ္တရာကိုမှင့်ပြီးတရားနာတဲ့ဇနာတိပုတ္တရာကဓမ္မလောကရောက်စင်နိုင်တဲ့အကျဉ်းနည်းဖြစ်ဖြင့်မေတ္တာကရုဏာစသည်ကိုပွားစေဖို့ညွှန်ကြားပြီးတော့မိမိကြောင်းတို့ကြံကြွသွားတယ်။တင်းဇာနိပုံနာကြီးကမေတ္တာဘာဝနာကိုပွားစေပြီးတော့မကြခင်မှာပဲကွဲလွန်သွားတယ်။မေတ္တာဇံကုသိုလ်ကြောင့်မြမပြည်ရောက်သွားတယ်။ အဲ့ဒါဟာတဏှာကြီးလောက်တောင်ကြာပုံမရပါဘူးသင်္သာရိပုတ္တရာအကြောင်းမရောက်သေးခင်ကွယ်လွန်ပြီးဓမ္မဖြစ်သွားတာတဲ့သင်္သာရိပုတ္တရာဘုရားထံရောက်တဲ့အခါကျတော့မေဖို့နိဗ္ဗာန်ရောက်ကြောင်းဝိပဿနာကိုမဟောခဲ့ပဲဓမ္မဖြစ်ကြောင်း မေတ္တာစသည်ကိုသာဟောခဲ့တဲ့အတွက်သင်္သာရိပုတ္တရာကိုမြတ်စွာဘုရားက အပြစ်တင်တော်မူတယ်အဲ့ဒီတော့ဇနာရိပုတ္တရာအဲ့ဒီဒနေဇာနိဇမထံကျွတ်သွားပြီးဘဘဝနိဗ္ဗာန်ရောက်ကြောင်းဝိပဿနာတရားကိုဟောကြားတော်မူပါတဲ့အဲ့ဒီတော့အဲ့ဒီဇမဟာဝိပဿနာတရားကိုပွားစေပြီးတော့ဘဘဝနိဗ္ဗာန်ကိုမျက်မှောက်ပြုသွားရပါတယ်တဲ့ဒါကြောင့်ဘုန်းကြီးကလည်းဇာယကြောင့်မေတ္တာပွားစေဖို့နေကြထားလို့မသိတော်သေးဘူး ဘဂဝနိဗ္ဗာန်ရာကြောင့်ဝိပဿနာတရားကိုလည်းအကျဉ်းချုပ်ဟောရအောင်မယ်ဝိပဿနာတရားဆိုတာဥပါဒณะခန္ဓာ၅ပါးရဲ့ဖြစ်ဖြစ်ကိုသိအောင်ရှုပြီးအိစ္ဆဒုက္ခအနတ္တဟုရှုပြီးတော့ညာမှာပဲဥပါဒနာဆိုတာနှိမ့်သက်လိုခြင်းပြီးဆွဲလန်းတဲ့တဏှာနဲ့အသက်ရှင်နေတဲ့အတ္တကောင်လို့ထင်မှတ်ပြီးဆွဲလန်းတဲ့ဒိဋ္ဌိပါပဲအဲဒီဆွဲလန်းတဲ့တဏှာဒိဋ္ဌိတို့အဆွဲလန်းကံယုံနာတွေကို ဥပါဒနဲ့ခန္ဓာလို့ဆိုရတာပါပဲအဲ့ဒီယုံ nant တွေဟာမြင်ခိုက်မှလည်းထင်ရှားပေါ်နေတယ်ကြားခိုက်နားခိုက်စားသိခိုက်ထိတိခိုက်ညာမှလည်းထင်ရှားပေါ်နေတယ်ကြံသိခိုက်မှလည်းထင်ရှားပေါ်နေတယ်အဲ့ဒီထင်ရှားပေါ်လာတဲ့ယုံ nant တွေကိုရှုမှပြီးအမှန်တိုင်းမသိရင်မြဲတဲ့အနေချမ်းသာတဲ့ကောင်းတဲ့အနေအတ္တကောင်နေဖြင့်ထင်မှပြီး တဏှာဒိဋ္ဌိဖြင့်ဆွဲလာနေကြတာပဲအဲဒီလိုအဆွဲလာမဖြစ်ရအောင်မြင်ငယ်ကြတဲ့စသည်မှာပေါ်လာသမျှယုံနာတရားတွေကိုရှုမှတ်ရတာပါပဲဘယ်လိုရှုမှတ်ရသလဲဆိုတော့သတိဉာဏတုတ်တရားတော်မှာသွားမှု၊ရာမှု၊ထိုင်မှုစသော ကိုယ်မူရာတွေကို သွားတယ်၊ရတယ်၊ထိုင်တယ်စသည်ဖြင့်ရှုမှတ်ပြီးသိဖို့ဟောပြထားပါတယ်။အကောင်းဆုံး ခံစားမှုဝေဒနာကိုလည်းချမ်းသာတယ်ကောင်းတယ်ဆင်းရဲတယ်ဆိုးတယ်စသဖြင့်ရှုမှတ်ပြီးသိဖို့ဟောပြထားပါတယ်ဉာဏ်သိစိတ်တွေကိုလည်းနှစ်သက်တယ်နှစ်သက်မှုကင်းတယ်စိတ်ဆိုးတယ်စိတ်မဆိုးဘူးစသည်ဖြင့်ရှုမှတ်ပြီးသိဖို့ဟောပြထားပါတယ်သဘောတရားတွေကိုလည်းရှုမှတ်ပြီးသိဖို့ဟောပြထားပါတယ်အဲ့ဒီသဘောတရားတွေတဲက မျက်စိရုပ်အဆင်းရုပ်မြင်သိတဲ့စသည်တွေကတော့မြင်တိုင်းကြားတိုင်းစသည်မှာသင်ရှားပေါ်နေတယ်ဒါကြောင့်မြင်ရင်မြင်တယ်ကြားရင်ကြားတယ်စသည်ဖြင့်ရှုမှတ်ပြီးသိဖို့ပါပဲအဲဒီလိုမြင်ငယ်ကြားတဲ့စသည်မှာရှုမှတ်ပြီးအမှန်တိုင်းမသိရင်မြင်ရတယ်ဆင်ကြားရတယ်ဒါစသည်ကိုပါရတတ်မဲ့တဲ့ຢာကသိဆိုးပြင်းမာတဲ့ဒေါသစတော့ကိလေသာတွေဖြစ်ပွားတယ်အဲဒီကိလေသာတွေကို မိပြီးအကုသိုလ်ကံတွေလည်းဖြစ်ပါရဲ့အဲဒီကံတွေကြောင့်အပေဘဝတွေ၌ဖြစ်ပြီးတော့လဲဆင်းရဲရတယ်လူဝဏဘဝတွေ၌ဖြစ်ပြီးတော့လဲအိုခြင်းနာခြင်းသိခြင်းစသောဆင်းရဲတွေကိုခံစားနေရတယ်ဒါကြောင့်ဖြစ်ခိုက်ယုံနာတွေကိုအမှန်တိုင်းသိအောင်မရှိတဲ့သူဟာစင်ငိမ့်နဲ့နိဗ္ဗာန်နဲ့ဝိနေကြောင်းမာလုကျဗုဒ္ဓသုတ်တရားတော်မှာ ဟောပြထားပါတယ်မြင်ငယ်ကြတဲ့စသည်မှာရှုမှတ်နေတဲ့သူကတော့ခဏမစဲဖြစ်ပြနေတာကို ထင်ရှားတွေ့ရလို့မမြဲဘူးလို့လည်းသိရတယ်ဆင်းရဲလို့လည်းသိရတယ်အာတမဟုတ်တဲ့ယုံနာသဘောတရားများပဲလို့လည်းသိရတယ်အဲဒီလိုအမှန်တိုင်းသိရသောကြောင့်မြင်ရတဲ့အစင်းစသည်၌တာယာတမဲ့တဲ့ຢာက စိတ်ဆိုးပြင်းမာတဲ့ဒေါသစသောကိလေသာတွေဖြစ်ခွင့်မရှိပဲကင်းငိမ့်တယ် ကိလေသာမဖြစ်တော့အကုသိုလ်ကံလည်းကင်းငြိမ့်တယ်ဒါကြောင့်အပေဘဝ၌ဖြစ်ပြီးဆင်းရဲခြင်းလူဘဝနတ်ဘဝ၌ဖြစ်ပြီးဩနာသေးစာတော့ဆင်းရဲခြင်းတွေလည်းဖြစ်ခွင့်မရှိပဲကင်းငြိမ့်တယ်အဲ့ဒါကရှုသိရတဲ့အာယုံနဲ့စပ်ပြီးကင်းငြိမ့်တာပဲအဲ့ဒီလိုဆင်းရဲကင်းငြိမ့်စေတဲ့ရှုသိမှုဝိပဿနာဉာဏ်ရင့်တာပြည့်စုံတဲ့အခါမှာ အရိယာမေဖို့ဉာဏ်ဖြင့်နိဗ္ဗာန်ကိုတွေ့ပြီးဆင်းရဲခါသိင်ကုန်ငြိမ်းတယ်။ဒါကြောင့်ငင်ငယ်ကြကိစ္စတွေ၌သင်ကြားပေါ်လာတဲ့ယုံနံတွေကိုအမှန်တိုင်းသိအောင်ရှုတဲ့သူဟာဆင်းရဲငြိမ်းတဲ့နိဗ္ဗာန်နဲ့ဤကြောင်းအဲဒီမှာလောကဗုဒ္ဓသူတရားတော်မှာပဲဟောပြထားပါတယ်။ဒါကြောင့်ဒေါရ6ပါးမှသင်ကြားပေါ်လာတဲ့မြတ်မြင်လာကြတာစသည်ကိုမြင်တယ်ကြားတယ်စသည်ဖြင့်ပြတ်ရှုမှတ်ပြီးသိနေဖို့ပါပဲ။ ဒါပေမဲ့ရှုပါသမှာတော့ဖြစ်ပေါ်လာသမျှကိုအစဉ်တိုင်းစိတ်ငါအောင်ရှုဖို့ဖြစ်နိုင်သေးဘူးဒါကြောင့်ထင်ရှားသိလွယ်တဲ့နည်းနည်းကစပြီးရှုမှရတယ်ဒါမှသမာဓိဖြစ်လွယ်ပြီးဝိပဿနာဉာဏ်ဖြစ်လွယ်တယ်အသက်ရှုသွင်းတိုင်းရှုထုတ်တိုင်းဝမ်းမိတ်ကလှုပ်ရှားပြီးဖောင်းလာပင်နဲ့ထင်ရှားတယ်ရှုလွယ်တယ်လွယ်ပါတယ်ဒါကြောင့် ဘုန်းကြီးတို့ကအဲ့ဒီဖောင်းလာဗိနာမှာစပြီးရှုဖို့ညွှန်ကြားနေပါတယ်ဝမ်းမိုက်ကဖောင်းလာတဲ့အခါဖောင်းတယ်လို့ရှုမှရတယ်ပင်ကျသွားတဲ့အခါပင်တယ်လို့ရှုမှရတယ်ဖောင်းလာဗိနာဟာတောင်းနှင်းလှုပ်ရှားတဲ့ဝါယောဓပဲဖောင်းတယ်ပင်တယ်လို့ဆိုတဲ့အမိကတော့လွန်ရင်မဟုတ်ပါဘူးလှုပ်ရှားတဲ့အဲ့ဒီရုပ်ကိုသိဖို့သာလွန်ရင်ဖြစ်ပါတယ်ဖောင်းတယ်ပင်တယ်လို့ရှုမှနေရင်စိတ်ကူးကြံစီမှုဖြစ်ရင် အဲ့ဒီစိတ်ကူးကြံစီတာကိုစိတ်ကူးတယ်ကြံစီတယ်စသည်ဖြင့်ခေါ်နေရတိုင်းရှုရတယ်အဲ့ဒါကစိတ္တ ानु ဘသနာတတိပဌာန်ပဲအဲ့ဒီစိတ်ကိုရှုမှတ်ပြီးတော့ဘောင်းနာပိနာကိုပဲပြန်မှတ်နေရတယ်ကိုယ်တည်းကအခန့်ခက်တဲ့ဝေဒနာပေါ်လာရင်လည်းအဲ့ဒါကိုရှုမှတ်ရတယ်အဲ့ဒါဝေဒနာ ानु ဘသနာတတိပဌာန်ပဲအဲ့ဒါကိုရှုမှတ်ပြီးတော့ဘောင်းနာပိနာကိုပဲပြန်မှတ်သွားရတယ်လက်ချေကွေးမှုဆာမှုစသည်ဖြစ်ပေါ်လာရင်လည်း ကိုယ်ရဲ့ဆန်းနဲ့စသည်ဖြင့်ရှုမှတ်ရတယ်ကိုယ်မူရာပြည့်ပြင်တိုင်းရှုမှတ်ရတာပါပဲအဲ့ဒါတွေကကာနုပါဒနာသတိပဋ္ဌာန်ပဲကြားရင်ကြားတယ်ကြားတယ်လို့ရှုမှတ်ရတယ်မြင်ရင်လည်းမြင်တယ်မြင်တယ်လို့ရှုမှတ်ရတယ်အဲ့ဒီလိုရှုမှတ်တာကဓမ္မနုပါဒနာသတိပဋ္ဌာန်ပဲအဲ့ဒီလိုပေါ်လာမြတ်ကို မပြတ်ရှုနေရင်သမာဓိအားရှိလာတဲ့အခါကျတော့ သိစရာယုံနဲ့သိတဲ့နာကိုလည်းပိုင်းခြားသိတယ်အကြောင်းနဲ့အကျိုးမြတ်ဆက်ဆက်ပြီးဖြစ်နေတာကိုလည်းသိတယ်အသေးအသေးဖြစ်ဖြစ်ပြီးကြောက်ွယ်သွားတာပြက်သွားတာကိုလည်းသိတယ်အဲဒီတော့ခဏမစဲဖြစ်ဖြစ်နေလို့မမြဲတာကြီးပဲဘယ်ချိန်မဆိုသင်နိုင်လို့ဆင်းရဲကြီးပဲကိုယ်လိုတိုင်းမဖြစ်လို့အနတ္တကြီးပဲဆိုတာကိုလည်းသင်ရှားသိရတယ်အဲလိုရှုသိတာတွေဟာဝိပဿနာဉာဏ်တွေပဲ အဲဒီဝိပဿနာဉာဏ်ထက်သန်ပြည့်စုံတဲ့အခါမှာအဲဒီလိုရှုသိနေရင်ပင်နိဗ္ဗာန်ကိုတွေ့မြင်တဲ့အရိယာမေဖို့ညာများဖြစ်ပေါ်လာတယ်။အောက်ထစ်ဆုံးသောတာပတိမေဖို့ညာရောက်ရင်အပယ်လေးပါးမှအစဉ်သာဝရလူကင်းသွားတယ်။လူဝဏဝများ၌အထက်တန်းကျတဲ့ချမ်းသာတဲ့ဘဝကြီးတာဖြစ်သွားတယ်။အဲဒီလိုချမ်းသာတဲ့ဘဝ၌ဖြစ်နေရင်ခန္ဓာဘဝအတွင်းမှာ အရဟတမေဖို့ရောက်ပြီးဉာဏ်ဖြစ်ရတယ်အဲဒီတော့နောက်ဆုံးပရိနိဗ္ဗာန်သုရိမနောက်ကာလမှာဘဝစေယုံနာဆင်းရဲတွေလုံးဝကင်းပြီးမြဲတမ်းချမ်းသာသွားရတော့တာပဲဒါကြောင့်ဖောင်းရုပ်ပင်ရုပ်မှာစားပြီးပေါ်လာသည်မြအယုံနာတွေကိုမပြတ်ရှုမှအားထုတ်ကြသောအခြင်း ယုံနာအဖြစ်ပြက်အိဋ္ဌာဒုက္ခအနတ္တကိုမှန်စွာသိသောဝိပဿနာဉာဏ်ကိုဖြစ်ပွားစေကြလျက်အရိယမေဖို့နိဗ္ဗာန်လို့လင်းမြန်စွာဆက်ရောက်ကြပါစေ။သာဓုသာဓုသာဓု